ဒီနေ့1360နဲ့ဘယ်ခုလဲခုနခုဟွန်းဒူရဲလာစာ၄ရက်တရက်2လခရစ်နှစ်ကဘာနှစ်2006 ဒီနေ့ပါဠိတော်မှာဆေရီကုံတသကဟိတမှာဘာဝတိရှင်ရှင်ကိုင်းလို့ဆိုင်ရာဝိနည်းပြန်ပွဲနှစ်ချိန်ရောက်ပါတယ်။ဘာဝတိကိုင်းဆိုင်ရာအနေနဲ့ကတော့အခုအထိဆိုလို့ရှိရင်အချိန်ပေါင်း60ရှိသွားပြီတော့ဟုတ်လား။ဟမ်အချိန်ပေါင်း60လောက်ရှိသွားပြီ။ဒီမှာတော့နှစ်ချိန်ရောက်ရှိပါသေးတယ်။ ဒီဌာနမှာဝိနည်းကြောင့်ဝယ်လို့ရခြင်းအကြောင်းကတော့ရှင်းနေကတော့ပြောခဲ့ပါပြီအစ်စ်ပါတဲ့သာသနာမှာရှင်တန်စေခြင်းလို့သာဝတိကိုင်းဝင်တူသုံးဖို့တရေသုံးဖို့တူအနေနဲ့အကူကြီးပေးလို့လို့ဒီကိုယူပြီးတော့ဝိနည်းကြောင့်ဝယ်ပြုလို့ရတာပါလို့ပြောခဲ့ပါတယ် ဖြေကြီးဖြစ်လို့ဩဝါဒပေးလို့တဲ့အနေတော့မဟုတ်ပါဘူးဩဝါဒပေးလည်းပဲဒီဩဝါဒလိုက်လာလို့ရှိရင်တော့တော်ပါတယ်တရင်လုံးပေါ်တယောက်တပားအနေနဲ့ပေါ့လေကိုခိုင်းဝင်သုံးဖို့သာသနာတရားလုံးအရာသာသနာဝန်ထမ်းနဲ့အပြည့်သာသနာဝန်ထမ်းရှင်ရဟန်းများ ပြီးတော့များရဲ့ဆန္ဒအယခုနဆောစောဘင်းကပြောခဲ့တဲ့အတိုင်းအသက်ပါတဲ့သာသနာမှာရှင်သန်စေခြင်းလို့ပါဘုရားပြည့်ရဲ့သာသနာဘယ်လိုအခြေအနေရှိနေလဲဆိုတာတော့အားလုံးသိကြပါလိမ့်ဒီအချိုးအတိုင်းမပြုတ်ပြမနဲ့သွားလို့ရှိရင်တခဏလေး ဖိုးလိုက်ဖိုးလိုက်ဖြစ်နေတဲ့သာသနာဟာအသက်ထွက်သွားမှာပဲသာသနာမရှိတော့ဘူးဆိုလို့ရှိရင်တော့ကိုယ်လုံးစိတ်သုံးမျိုးလုံးပေါ်လေအပြည့်နာစာတိမကင်းမတတ်မရှင်းမရင်မကြေးမရင်မကြေးပေါ်လေကြံတံပူလောင်ဆင်းရဲပြီးတော့ဆစ်ဆုပ်ဖွယ်အနေမျိုးရောက်သွားနိုင်ပါတယ် သာသနာဆိုတာကိုယ်တို့စိတ်သုံးမျိုးလုံးအပြည့်လာစာကြည့်ပြီးတော့တန်ရှင်းရည်ကြည်အောင်ဆုံးပါတဲ့သဘောပါပဲအဲဒီဆုံးမရာမှာနှစ်ပိုင်းရှိပါတယ်ဓမ္မကတစ်ပိုင်းနဲ့ဥနိယကတစ်ပိုင်းဓမ္မဆိုတာကကောင်းကျိုးချမ်းသာ ရရှိဖို့ရာ ညွှန်ပြတဲ့အချက်ကိုဓမ္မလို့ခေါ်ပါတယ်ပမာလို့ပြန်တော့တရားလို့ပဲဒီလိုပဲပြန်လဲပြန်မှာပါပဲတရားဆိုတာရှင်းကြတဲ့အတိုင်းရှင်းသုံးတဲ့ပုဂ္ဂိုလ်ကိုအောက်တမကြရအောင်လို့ဆောင်ထားတယ်မထားတယ်ဆောင်မထားတယ်ကာကွယ်ဆောက်ရှောက် ထိမ့်သိမ့်ထားတယ်အစဉ်တန်းဖြင့်တင်ပေးတယ်ဆိုတဲ့သဘောတရားပါတယ်ဓမ္မကညွှန်ကြားတဲ့အတိုင်းကျင့်သုံးရင်ကျင့်သုံးတဲ့ပုဂ္ဂိုလ်ဟာအစဉ်တန်းနေမြင့်တက်လာတာပဲအဲဒါအစဉ်တန်းမြင့်တက်အောင်ကျင့်သုံးရမှာအချိုးရကြချစ်ဖို့ရပါဘူးအချိုးရကြဆိုတာကိုယ်လုံး ကျွလွန်စော်ကားတဲ့အနေထားမျိုးဖြစ်စီပဲနဲ့ကိုယ်လုံးအပြည့်နာစားတယ်ကင်းပြီးတော့တန်ရှင်းတဲ့သဘောပေါ့အရှိကအဲဒီကအချိုးရိယာဖြစ်ဖို့ရာအတွက်ရှိကံတတ်မှတ်ချက်ပေါ့အဲဒါဝိနည်းခေါ်ပါတယ်စကားချင်းပြောလို့ရှိရင်တော့ လိုက်နာရမယ့်အချက်တွေညွှန်ပြထားတယ်။ရှောင်ရမယ့်အချက်တွေတားထားတယ်။ညွှန်ကြားချက်နဲ့ဟန်တားချက်ဒီနှစ်ချက်ပဲရှိပါတယ်။ညွှန်ကြားတာကိုညွှန်ကြားတဲ့အချက်ကိုညွှန်ကြားတဲ့အတိုင်းကျင့်သုံးလို့ရှိရင်ကျင့်သုံးတဲ့ပုဂ္ဂိုလ်မှာကျင့်သုံးနိုင်သလောက်အကျိုးကျေးဇူးတွေရမှာ သောတာပန်ကြီးမှပြီးတော့ကျင့်သုံးလို့ရှိရင်သောတာပန်အနည်းဆုံးဖြစ်နေတယ်တရားမှတစ်ဆင့်ဆက်ပြီးတော့ဘုရင်အစဉ်စဉ်စဉ်စဉ်ရွေကျက်နဲ့အားထုတ်လို့ရှိရင်နောက်ဆုံးယဟနာအစဉ်ပြရောက်နေတယ်အဲဒီတော့ဖြည့်ပြတာသို့တော့အဲဒီလိုကြည့်နေကြည့်လုံးတဲ့အခါမှာတော့စီကံကတော့သိအရေးကြီးပါလားစီမဲ့ကံမဲ့ဒီလိုဖြစ်ရပါဘူး အဲ့ဒါဓမ္မဝိနည်းခေါ်ပါတယ်ဓမ္မဝိနည်းဆိုတာအခြားခြားဘာသာဝင်တွေလည်းပဲဓမ္မဝိနည်းရှိကြပါတယ်အခြားအယူဝါဒအယူဝါဒရေးသာသနာရေးတွေမှာသူ့ဘာနဲ့သူတော့ရှိကြမှာပါပဲဗုဒ္ဓသာသနာမှာတော့ဓမ္မဝိနည်းဆိုတာကတော့ကောင်းတာတွေကိုညွှန်ကြားတဲ့ဓမ္မလောက်ကောင်းတာတွေညွှန်ကြားတဲ့ အပြည့်ညွှန်ကြားထားတာမြတ်စွာဘုရားအဘိဓမ္မာတုတ်တာနှမျိုးနဲ့ပေါ်လေအပြည့်ညွှန်ကြားထားတယ်ဝိရိယအချိုးရိယဖြစ်ဖို့ရာအတွက်ဟန်တာတယ်ဒါဒီဒါဒီမလုပ်နဲ့ဒါဒီဒါဒီမပြောနဲ့မလုပ်ကောင်းမပြောကောင်းတဲ့အရာတွေကိုဟန်တာတယ်ဝိနည်းချုပ်လိုက်လို့ရှိရင်တော့သာသနာပါပဲ။ တရားအဆုံးအမသာသနာပေါ့အဲ့ဘုရားဆုံးမသာသနာကိုသာသနာပေါ်ဝင်စဆိုရင်အရာဝန်တန်းရှင်သာမဏေပဲဖြစ်ဖြစ်အပြည့်ဝန်တန်းပဲဖြစ်ဖြစ်စီကံကတော့လိုက်နေရတော့မှာပဲဒီအတိုင်းဝိုင်းထဲမှာရောက်သွားလို့ရှိရင်ဒီစီကံတိုင်းနေရတော့မှာပဲဆိုတော့အတိစိတ်တတစေရှိနေဖို့သိရည်ကြီးပါတယ် ဘုရားမြတ်စွာကိုယ်တိုင်ကတန်ခါအတိုင်းဝိုင်းကြီးသာသနာအတိုင်းဝိုင်းကြီးပေါ့လေဖြစ်စေခြင်းတဲ့အနေနဲ့ရင်ကျေးတဲ့အတိုင်းဝိုင်းကြီးအပြည့်နာစာကင်းပြီးတော့တန်ရှင်းတဲ့အတိုင်းဝိုင်းကြီးရင်ကျေးတဲ့အတိုင်းဝိုင်းကြီးနှူးညံ့တဲ့အတိုင်းဝိုင်းကြီးပူလောင်ဆင်းရဲမှုတွေကင်းပြီးတော့အေးကြတဲ့အတိုင်းဝိုင်းကြီးနှစ်သက်စရာအတိုင်းဝိုင်းကြီးဖြစ်စေခြင်းနဲ့ပါရမီတွေဖြစ်ခဲ့တယ် ကိုယ်တိုင်ကိုယ်ကြအပြစ်လာစာကဲအောင်ရှင်းသုံးတယ်မြတ်စွာဘုရားဟာအထွတ်အထိပ်ရောက်အောင်ရည်ကြည်တယ်နုညံ့တယ်ပူလောင်ဆင်းရဲမှုတွေခင်းပြီးတော့အေးချမ်းမှုအပြည့်ရတယ်လူလက်ပြမှာတတ္တဝအပေါင်းကဝိုင်းပြီးတော့နှစ်သက်ကြည်ညိုကြတယ်ထွတ်ထိပ်ရောက်တာ ဒီတော့အဲ့ဒီလိုအတိုင်းဝန်းကြီးဖြစ်စေခြင်းလို့မြတ်စွာဘုရားဟာရှေ့ဦးစွာပေါ့လေအတိုင်းဝန်းထဲမှာရောက်လာတဲ့ပုဂ္ဂိုလ်များစံနမူနာဖြစ်အောင်ဆိုပြီးတော့ရှေ့တန်းကနေပြီးတော့ရှင်းပြတော်မူပါတယ်ကိုနှုတ်အပြည့်လာစားခြင်းသတ်ရှင်းအောင်စိတ်နဲ့စိတ်ဓာတ်သတ်ရှင်းအောင် မတန်ရှင်းမှုရဲ့မျိုးတွေတခါတည်းကိုနှိမ်နှင်းဖောက်ရောက်သွားအောင်မဲအစင်းစင်းဖို့အစင်းစင်းနဲ့အပြတ်ရှင်းပလိုက်တာဘာမှမရှိတော့အဲတော့ကောင်းတဲ့အတိုင်းဝိုင်းကြီးဖြစ်လို့တဲ့ပုဂ္ဂိုလ်ဟာရှေးဥစွာမိမိကအတိုင်းဝိုင်းကြီးအတိုင်းဝိုင်းကောင်းပုဂ္ဂိုလ်တွေ မိမိရဲ့ဆုံးမဩဝါဒနောက်ကိုပါလာဖို့ရာအတွက်စံပြဖြစ်ရပါတယ်မြတ်စွာဘုရားဟာစံပြပဲနမူနာပဲကိုယ်ကစံပြဖြစ်နိုင်မှကိုယ်နောက်လက်ကပုဂ္ဂိုလ်တွေကလည်းပဲကိုယ်နောက်ကိုကိုယ်ဆုံးမခံယူပြီးတော့ကျိုးကျေးဇူးရှိဖို့ရာအတွက်ညွှန်ကြားချက်တိတိကျကျလိုက်နာလိမ့်မယ် စည်းကံတကြကိုနှုတ်ထိမ့်သိမ့်ပြီးတော့အချိုးရကြနေပဲလိမ့်မယ်အဲ့ဒီလိုဆိုလို့ရှိရင်တယောက်ကစားတရားဆိုတာဟောဒီအတိုင်းဝိုင်းကောင်းကြီးဖြစ်လာမယ်အဲ့ဒီအတိုင်းဝိုင်းကောင်းကြီးနဲ့မြတ်စွာဘုရားဟာပါရမီဖြည့်စင်ကာလတွေကိုကတန်တရားခရီးလျှောက်ရုံအလုံးမှာဒါနဆိုင်တဲ့ပါရမီတွေဖြည့်ပြီးတော့ ပင်မဆင်းရဲခံပြီးတော့ကျင့်သုံးတော်မူခဲ့ပါတယ်။ကြည်သာသနာထူထောင်ရတာဟာပေါ်တန်တာလည်းမဟုတ်ပါဘူး။သမဏကိုပင်ပင်ပင်ပင်ပန်းပန်းပါရမီတွေဖြည့်ပြီးတော့ထူထောင်ရတာ။သာသနာတည့်ဝင်ယုံကြည်ပြီးတော့သာသနာနေပယ်တဲ့ရောက်လာတဲ့ပုဂ္ဂိုလ်ရဲ့ပုဂ္ဂိုလ်တွေဟာမြတ်စွာဘုရားလိုလားတော်မူတဲ့ ကောင်းကျိုးချမ်းသာရရှိဖို့ရာ အတွက်ညွှန်ကြားချက်ဓမ္မအရှိုးရကြဖြစ်ဖို့ရာအတွက်ဝိနည်းဘယ်လောက်အတိုင်းတာထိမိမိတို့ခံယူပြီးပဲလဲဆိုတာပေါ့လေတုံ့တပ်ဖို့သိလိုပါတယ်အသွင်ဆောင်နဲ့အကျင့်ဆောင်နှစ်မျိုးရှိတယ်ကမိမိတို့ဟာ ဘယ်လောက်အတိုင်းအတာအထိအကျင့်ကို ဆောင်ပြီးပဲလဲဆိုတာပေါ့လေဒါလည်းသုံးသပ်ဖို့လိုပါတယ်အကျင့်ဆောင်ဆိုရမှာလည်းပဲအခြေခံအကျင့်အလယ်အလအကျင့်နဲ့နောက်အထုအထိတ်အကျင့်ဆိုတာပေါ့လေသီလကျင့်သမာဓိကျင့်ပညာကျင့်တိခါ၃ရက်ရှိတာတိခါ၃ရက်တည်းကဘလောက် သိခါလေးကျင့်သုံးပြီးပြီလေဆိုတာပေါ့လေကျင့်သုံးရဲ့အတွက်ဆရာကောင်းနေတာကလျာဏမိတ်တာတွေထားကျင့်သုံးနည်းကိုဘယ်လောက်တိုင်းတာထိလေလာပြီလေကျင့်ရင်တင်ခြင်းပေါ့တင်ခြင်းဆိုတာကြားလာပြီလေဆောက်မှပြီလေကျမ်းမှာဆောင်မတဲ့အပေါ်မှာလက်တွေ့ကျင့်သုံးတတ်အောင်ဆိုပြီးတော့ လူရဲ့အကျင့်မှန်လေးတွေကိုသင်ကြားပြီးပြီဥက္ကဖြစ်ပြီးပြီမရှိတဲ့အချက်တွေကိုဆရာနဲ့တပည့်ဆွေးနွေးတဲ့အနေနဲ့ရှင်းလင်းအောင်ပေါ့လေပရိပု္ပ္ပာဆိုတာပေါ့လေမိညာပြီးပြီဆွေးနွေးပြီးပြီကျင်းလောက်တဲ့အပိုင်းတိရောက်ပြီဆိုလို့ရှိရင်အကျဉ်းစားကိလေသာတွေကိုဘယ်လောက်တိုင်းတာလဲ အဲ့ဒီနဲ့ပယ်ရှားပြီးမလဲဒါတွေသုံးသပ်ဖို့သိအရေးကြီးပါတယ်ပေးရမယ့်ကိလေသာတွေက၃စိတ်ရှိပါတယ်အကျံစာအလတ်စာနဲ့အလူစာအကျံစာဆိုတာကတော့အစွန်းရောက်တဲ့လောဘဒေါသမောဟတွေအလိုလိုက်ပြီးတော့ကျွလွန်တဲ့သဘောဥမာပြလူတွေဆိုလို့ရှိရင်တတ်တာခိုးတာမိစ္ဆာစာကာမမှုကျွလွန်တာလိန်တာပေါ့ ရှင်ဟန်နေဆိုလို့ရှိရင်ကြီးကျယ်တဲ့တိခါဘုဒ္ဓအဆုံးရောက်တဲ့လောဘဒေါသမောဟတွေလိုလိုက်ပြီးတော့ကျူးလွန်တာပေါ့ဥဒိကမဆိုတာဥဒိကမဆိုတာကျူးလွန်စော်ကားတယ်ဆိုတဲ့အဓိပ္ပာယ်ရပါတယ်အဲ့ဒါလို့အကျဉ်းတန်းဆုံးကျူးလွန်စော်ကားတဲ့ကိလေသာတွေကိုတော့ဒါတွေဒါတွေမလုပ်ပေါ့ဘူးရှောင်ကျင်မှုကို ဆွဲဆွဲမြမြဆောက်တည်ပါတယ်ဆိုတာဟောလေကျမ်းစာတွေကိုတော့ရှောက်ပြီးတော့ပယ်ရပါတယ်။ကုသလတဲ့ယောဂတွေဆိုလို့ရှိရင်အဲ့ဒီယောဂရှိတဲ့နေရာရှောင်တိတ်သွားတယ်လို့ပြောတယ်။အလွန်ကြီးတဲ့သိက္ခာပုဒ်တွေဆိုလို့ရှိရင်ရှောင်ပေးရပါတယ်။ဒါတွေမလုပ်ပါဘူးလို့ပဋိညုံခံထားတဲ့အတိုင်း ရှောင်နိုင်သလောက်ဟာဝိတိကမကိလေသာတွေကိုဒါဖြည့်နေတာအဲဝိတိကမကိလေသာတွေကိုရှောင်နေတော့သိက္ခာပုဒ်တွေဖြည့်နေတာခြေကံကောင်းသွားပြီဒါစီကံခေါ်ပါတယ်လူများအနေနဲ့ဆိုလို့ရှိရင်လူသိက္ခာပေါ့ရဟန်းတော်များနေဆိုရဟန်းသိက္ခာပေါ့ဒါတွေတော့မလုပ်ပါနဲ့ဒါတွေတော့ဒီမှာပြောပါနဲ့ဆိုမလုပ်ကောင်းမပြောကောင်းနဲ့ သိခါဘုဒ္ဓကိုထိသိဆောက်ရှောက်နေလို့ရှိရင်ဒီလဝတ္ထုတွေဖြစ်နေတာပဲဒါအခြေခံပဲရှိပါသေးတယ်ဘယ်လိုထိသိဆောက်ရှောက်ရလဲဆိုတာဆရာကြီးထာမသဝနာနာကြားရတယ်ဆောက်မှရတယ်လက်တွေ့ကျင့်သုံးရအောင်ဆိုပြီးတော့အကျဉ်းချုပ်အချုပ်ပေါ်လေတော့အနှစ်သာကျင့်သုံးတာဥက္ကဟပရိပု္ပ္ပစာဆိုတာပေါ်နေ မေးရများရဆွေးနွေးရတယ်နောက်လက်တွေ့ကျင့်သုံးရတယ်ဒီအစီအစဉ်သွားမှာဟွန်းဒီတော့ကျင့်သုံးနိုင်ကျင့်သုံးနိုင်တယ်လို့ကိုနှုတ်အပြုအမူလေးတွေဟာအပြည့်အစုံခင်ပြီးတော့တန်ရှင်းလာပဲရင်ကျေးလာပဲလူညံ့လာပဲတိမ်မွေ့လာပဲအကျဉ်းတန်းဆုံးခိလိတာအပူတွေပေါ့လေအေးချမ်းအင်းငြိမ့်မယ် ငြိမ်းချမ်းပဲနှိမ့်သက်စရာဖြစ်ပဲဒါလေးလောက်ဆိုတော်တော်လေးကောင်းတယ်လူရမှာလည်းပဲငါးပါးတိလာလို့လည်းဆိုတော်တော်ကောင်းနေပါပြီဒါတိလာပိုင်းဆိုင်ရာတိလာတိခါပိုင်းဆိုင်ရာအခုဝိနည်းပြောင်းပွဲဆိုတာတိလာတိခါပိုင်းဆိုင်ရာကျင့်ဝတ်တွေကိုဟောတယ်တင်တာပဲတိခါတင်ရင်ကျင့်ရင်ဆိုတာလက်တွေ့အထောက်ချင်း သိဉ္ဉ်ကြည်ဉ္ဉ်အထုတ်ခြင်းလက်တွေ့စာတဲ့ကတိတ်ခါသုံးဖို့ဆရာပြောတဲ့တိတ်ခါကိုယ်စီရောက်လာအောင်ကြည့်ရအထုတ်ရတာကိုယ်ပဲကျင့်တိတ်ခါပြအောင်ကြိုးစားရတာပဲဆောင်းဝဲကျက်ပါပြီးတော့ဆောင်းဝဲဖြူပြီးတော့အောင်ရမဟုတ်ပါဘူးရောက်အောင်လုပ်ရတဲ့သဘောပါอืมပထမသင်ကြားရမယ်မှတ်သားရမယ်ဆောင်းမထားရမယ် အ내တိပဲလေသူပေါ့လေတော့လုံရင်จิตအောင်အချုပ်မရှိမေးရမယ်နောက်လက်တွေ့ကျင့်သုံးရမယ်တည်ငြိမ်ကြည်ငြိမ်အာထုခြင်းအာထုခြင်းဆိုတာကိုယ်ကိုယ်ပဲပြောင်းလုပ်တာအာထုတာဒါပေါ့ဒါသိရေးကြည့်ပါလားအဲဒီလောက်ဆိုလို့ရှိရင်ကျွလုံစော်ကားတဲ့ကိလေသာတွေကိုရှောင်တိတ်ပယ်လိုက်ပယ်ရရောက်တာပဲ ဒါလောက်ပဲတတ်နိုင်သေးတယ်ဒီလိုသိခါတစ်တဲ့ပုံတတ်နိုင်သို့သောအလစားဖြစ်တဲ့ညဉ့်ညမ်းမှုတွေကိုတော့ကာကွယ်ကုစားပြီးတော့ပယ်ရမယ်အပိုင်းရှိသေးတယ်တတိထားကြုံရတဲ့အာရုံလေးနဲ့ဆက်ပြီးတော့ဗောလေတတိမထားနိုင်လို့ရှိရင်မက်ဆီယန်နဲ့တွေ့လို့ရှိရင်မက်မှုလောဘဖြစ်တတ်တယ်ကြိုက်တတ်တယ် မေမောတတ်တယ်တဏ္ဍဆွဲဖြစ်တတ်တယ်မြစ်ဆန်တဲ့သူတွေကြီးမြက်တတ်တယ်မုန်းတတ်တယ်စိတ်ပြည့်စိတ်ဆိုးမုန်းထိုးတဲ့သဘောတွေဖြစ်တတ်တယ်အဲ့ဒါလိုအခြေအနေမဖြစ်တောင်မှမိမိရဲ့စိတ်ကိုတင့်တော်တဲ့နည်းနဲ့ထိ ंछ ုံမှုကမရှိတော့သူစိတ်တရားပေါ်မှာလည်းပဲစိတ်အလိုလွတ်ထရရောက်တဲ့ကာမဂုဏ်အာယုံပေါ်မှာပဲစိတ် စိတ်လွတ်ထားရရောက်တဲ့အထိတ်ချုပ်ရှိပဲတဲ့ကျွလို့လို့ကျွလို့မှမသိဘူးကျွလို့မိပါတော့ဒါအရေးမကြီးပါဘူးဆိုပြီးတော့ဗောလေလွတ်လပ်ခွင့်ပေးထားတယ်အဲ့ဒီလိုဆိုလို့ရှိရင်24နာရီရှိရင်24နာရီလုံးလုံးဟာနိုးနေတဲ့အခိုက်အတန့်ပါပရိယုဋ္ဌာနစိတ်ထဲမှာညဉ့်ညမ်းမှုတွေဖြစ်နေတာတောင်းကျမ်းတဲ့ကိလေသာတွေဖြစ်နေတာ အဲ့ဒီလိုစိတ်ထဲမှာဖြစ်နေတဲ့ကိလေသာတွေကိုတော့ဒီလိုစိတ်မျိုးမဖြစ်စေပါဘူးဆိုပြီးတော့ရှောင်တိမ်ပယ်လို့မရပါဘူးသီလဆောက်တည်လို့ဘာလို့ဒီစိတ်မျိုးဖြစ်စေမရပါဘူးတတိထားရပါတယ်အဲ့ဒါမျိုးဖြစ်အောင်တတိထားရပါတယ်မြင်ရကတတိထားကြားရနားရစရဖြစ်ရသိရကအကုန်လုံးတတိထားရပါတယ် တိတ်ကိုတိထားပါတယ်တတိထားနိုင်လောက်အောင်လည်းပဲအားဆက်ရပါတယ်တတိဖြစ်เสียအောင်စီစိတ်တဲ့တဲ့မမရောက်သွားအောင်ရွယ်စုချက်ရည်မှန်းချက်လည်းရှိရပါတယ်ရည်မှန်းချက်အတိုင်းပေါ်လေအဲ့ဒီအာယုံနဲ့ရောက်သွားပြီဆိုလို့ရှိရင်အဲ့ဒီအာယုံနဲ့စိတ်နဲ့တသားတည်းဖြစ်လောက်အောင်ပေါ့လေ ချုပ်တဲ့ပြလိုက်တာပဲအာဝတိစိတ်ထိုးဖောက်နိုင်အောင်အနဲ့တူတဲ့ဝိတက်ကလည်းပြီးတော့ထိုးဖောက်လိုက်တဲ့ခါကျတော့အနောက်မှာပါသွားတဲ့ခြီကပိဿတစ်ခုနဲ့တစ်ခုတသားတည်းဖြစ်သွားအောင်တော့တည့်ထားလိုက်တယ်ပေါ်လာတဲ့အာရုံစီတဲတမောကြီးထိုးဝင် ထိုးဖောက်ပြီးတော့အဲ့ဒီအာယုံနဲ့စိတ်နဲ့မှန်းထားတဲ့အာယုံနဲ့စိတ်နဲ့တခါတည်းတသားတည်းဖြစ်သွားအောင်လို့တည့်ထားလိုက်တယ် ရွယ်စုချက်နဲ့ချုပ်တီးချက်ပေါ့လေတော့ရွယ်စုချက်နဲ့ချုပ်တီးချက်တည့်ထားတယ်ဟာချုပ်တာကတော့ဖောက်တာပါပဲတည့်ထားတဲ့သဘောအဲ့ဒါလေးတစ်စီရှိရပါတယ်ပေါ်လာတဲ့အာရုံစီစိတ်ရအောင်လို့အားစိုက်မှုလည်းရှိပြီဆိုလို့ရှိရင်တဲ့ပြီးတော့အာရုံနဲ့စိတ်နဲ့ဟာဒီကလည်းချုပ်တီးလို့ဖြစ်ပြီးတော့အဲ့ဒီစီ ရောက်တဲ့အခိုက်အတန့်မှာတတိဘယ်မှ မကွာတော့ပါဘူးတတိဒီမှာပဲရောက်တော့တာပါတတိရောက်တော့တယ်ဆိုလို့ရှိရင်စိတ်ဆုစီးမှုရတော့တာအဲ့ဒါဟာပေါ်တဲ့အာရုံတွေပေါ်မှာတတိနဲ့ပေါ့လေတတိထားတော့တတိပဲလို့ရှိဖြစ်ခွင့်ရှိတဲ့စိတ်ကူးကိလေသာတွေကိုပေါ့လေကာကွယ်ပယ်လိုက်တာပဲကာကွယ်နေတဲ့ကြားတဲ့ဖြစ်လာရင်မလုပ်မလဲလို့ဆိုတော့ ကုစားရမှာပေါ့ယောဂမဖြစ်ခင်ကြိုးတွေကာကွယ်တယ်လို့ပေါ့လေဖြစ်လာလို့ရှိဘာလုပ်ရမလဲဖြစ်လာရင်ဖြစ်မှန်းသိတော့ချက်ချင်းကုစားပလိုက်တာမယာကဝင်လာမယ်ချက်ချင်းတခါနဲ့ကုစားပြရတာဒေါသဝင်လာမယ်မကျေနပ်ဝင်ချက်ချင်းကုစားပြရတာရှိမှပြီးတော့ကုစားပြရတာကာကွယ်ကုစားရေးဆိုတာပဲဒါလုပ်ရပါတယ်ထမ ဒီတော့ဝိရိယသိပြီးတော့ကိုယ်နှုတ်တော့ထိတ်နေပါရဲ့တော်ပါတယ်အခြေခံကောင်းပါတယ်ကိုယ်နှုတ်ကိုဆင်ခြင်ပါတယ်ဒါပေမဲ့လို့သိက္ခာ၃ရက်ထဲကဒုတိယသိက္ခာမရှိပြန်ဘူးဆိုလို့ရှိရင်လည်းပဲပေါ်လာတဲ့အာရုံတိုင်းပေါ်မှာချုပ်တီးမှုကလည်းမရှိ ရောက်အောင်လည်းပဲအားစိတ်မှုကလည်းမရှိထိမ့်သိမ့်နိုင်တဲ့တတိယလည်းမရှိဘူးစိတ်အဆူစီးတွေပြဲပြီးဆိုလို့ရှိရင်စိတ်ဟာ အထိတ်ဆုံးရှိရစိတ်ဟာလေကျင်လိုက်လေတည်ကျင်လိုက်တည်တော့တာပဲကိရိတာကြီးပဲ24နာရီလုံးလုံးလွတ်တာလို့ရှိ24နာရီလုံးလုံးကိရိတာပဲဒီတော့အလတ်စားဖြစ်တဲ့စိတ်ကူးကိရိတာတွေကိုကာကွယ်ကုစားဖို့လိုတယ်ကာကွယ်ကုစားတဲ့ဤတမာတိတိခါလိုတယ်ဆိုတာပြနေပါတယ် နောက်တရားမှတစ်စိမ့်ဆက်ပြီးတော့ရှုရတဲ့အာရုံလေးတွေရဲ့သဘာဝအမှန်လေးတွေကိုယုံတဲ့သဘာဝမှအကြောင်းကျသဘာဝမှသဘာဝမှလေးတွေအစစ်စစ်စစ်စစ်သိပြီးတော့သူတို့ရဲ့မမျက်စိရဲ့သဘောပဲခေါ်တဲ့ချင်းရဆုံးလေးတွေဥပဒနာညာနေခြေကားစားပြီးတော့စစ်စစ်စစ်စစ်ဖြစ်သွားတာနောက်ဆုံးရည်ကျက်သွားတာယုံတဲ့ပိုင်းခြားတိဘုကအစဥပဒနာညာရည်ကျက်တဲ့အထိ ပေါ်သမျှအာယုန်တွေပေါ်မှာအတိတွေဖြစ်ဖြစ်သွားလို့ရှိရင်ကိလေသာမျိုးပါပြတ်သွားတယ်ကိလေသာမျိုးပြတ်တယ်ဆိုတာတခါတည်းအရိယာမလည်းပြတ်တာတော့မဟုတ်ဘူးပေါ့အချိန်ပိုင်းအချိန်ပိုင်းကိလေသာမျိုးပြတ်တာအဲ့ဒါနှိမ်နှင်းနေခေါ်တယ်ဥပဒနာညာနဲ့နှိမ်နှင်းနေတာဘောစိတ်စကပါတာလေကိလေသာမျိုးတွေနှိမ်နှင်းနေတာနှိမ်နှင်းလို့ဥပဒနာညာနဲ့ပြည့်စုံပြီးတော့ အ ਨੇ ဆုံးသောတပတ္တိမညာဖူညာနဲ့ရှိပဲမစအငိမ့်တကိုအရိယာမညာဖူညာနဲ့မျက်မှောက်ပြုသိသွားပြီဆိုလို့ရှိရင်ကိလေသာအပြတ်ရှင်းလိုက်တော့တာပါပဲ။ဘာကိလေသာတွေတော့အရေးကြီးဆုံးကိလေသာတွေပါ။ဒိဋ္ဌိဝိသိကိစ္စသီလပရပရမတခေါ်တဲ့ကိလေသာတွေပေါ့။ဒိဋ္ဌိနဲ့ဝိသိကိစ္စပဲလို့ရင်အပါယကမဏိယဖြစ်တဲ့အကျဉ်းတန်ဆုံး ကျุလွန်စော်ကားတဲ့ဥဒိကမကိလေသာတွေအပြတ်ရှင်းလိုက်တော့တာဥပဒနာညာနဲ့အားလည်းနှိမ်နှင်းပြီးပါမှာအရိယာမင်းတွေကအပြတ်ရှင်းလို့ရပါတယ်အရိယာမဖြစ်မှဖို့ဖြစ်တာပါနောက်ဆုံးပညာသိက္ခာရလိုပါသေးတယ်သိက္ခာ၃ရပြည့်စုံပါမှအယံသာသနာဝန်တန်းအပြည့်သာသနာဝန်တန်း ဒါမှပပိစ္ဆာအဖြစ်ခံရတာအကျိုးရှိပါတယ်ပပိစ္ဆာဆိုတဲ့အဓိပ္ပာယ်ကသူတို့ကြားထားတာပပိစ္ဆာပပကိစ္စပရိစ္ဆာကိနာဥဒါနေနအတ္တမန္တရခမနေလို့ဒီလိုကြားထားတယ်ပပိစ္ဆာဆိုတာဟာတဲ့လူမှုကိစ္စအဝါဝါတွေကိုစွန့်ထားတဲ့စွန့်ထားရေးအစီအစဉ်အရ အတ္တမခေါ်တဲ့သင်္ကန်းကြောင့်အထူးသို့အသွင်တစ်မျိုးနဲ့ချိတ်ကပ်ခြင်းပါပဲအတ္တမဆိုတာပမာလို့ပြန်တော့သင်္ကန်းကြောင့်လို့ပြန်လိုက်ပါတယ်သင်္ကန်းကြောင့်ဆိုတာကမ္မထမ်းကြောင့်ခုခေတ်ဆိုလို့ရှိရင်တော့ရိတ်တာပေါ့သင်္ကန်းကြောင့်အထူးပေါ့လေသင်္ကန်းကြောင့်အထူးသို့အသွင်တစ်မျိုးနဲ့ကပ်ရောက်နေထိုင်လိုက်နေထိုင်ခြင်းပါပဲတဲ့ဘာလို့တဲ့သင်္ကန်းကြောင့်လဲဒီသင်္ကန်းကြောင့်က အတ္တမကိုလွယ်လွယ်နဲ့သင်္ကန်းကြောင်းလို့ပြန်လိုက်ပြီမယ်လို့ဒီထဲမှာငုံနေတဲ့အတိတ်ကအာဆိုတာအာကလာတာအာဆိုတာဘုဒ္ဓပြင်းပြထန်တာတမငိတ္တရာဌာနငိမ့်တယ်ဆိုတဲ့ကအပူတွေရှိလို့ဆိုတာအတိတ်ပဲရပါတယ်။ဘာအပူတွေတို့ဒီပူတွေကကိုယ်ရင်းအပူတွေရာဂဒေါသမောဟအပူတွေတမတေရာက စိတ်ပြည့်စည်စုံမုံညိုတဲ့မုံညိုတဲ့ဒေါသကိုယ်ဝေမုံမမပြတ်သားတဲ့သဘောပေါ့လေအလကားအချိန်ဖြုံးတဲ့အလကားငြင်းမောပြီးတော့နေတဲ့အနေထားပေါ့ရာဂဒေါသမောဟအများအားလောင်းနေတာတခါတခါလေးအချိန်ကြီးလာတဲ့လောင်တာတွေကအဲ့ဒီပူတွေကရိုးရိုးမိပူတဲ့ပူဆိုးပါတယ်ရိုးမိပူက မိလောင်ခါလို့တေလည်းပဲအပေတော့မကြနိုင်ဘူးမိကြောင့်တော့အပေမကြနိုင်ဘူးစိတ်ကြောင့်လည်းကြတာကိုရင်းကမိတွေကတစီလောင်းနေတယ်စိတ်ကလည်းမလောင်းနေတယ်အိပ်ပျော်နေတဲ့ခိုက်တံလောက်ပဲတက်တာတော့အဲ့ဒီပူတွေအပေဆွဲချတာသိကြောက်ဆက်ကောင်းတဲ့ပူတွေဟမ်အဲ့ဒီအပူတွေကို အပြင်းတန်ရိပ်တရားဌာနလို့အဓိပ္ပာယ်ရပါတယ်အဲ့ဒီဌာနချိကပ်ပြီးတော့အတွင်တစ်မျိုးနဲ့နေရတာ ပပိစ္ဆာခေါ်ပါတယ်။ဘာရွေကျက်နဲ့တော့ခုနအပူတွေငိမ့်တတ်ဖို့ဘာနဲ့ငိမ့်တတ်မလဲခုနသိခါသူနဲ့ငိမ့်တတ်ကျလူမှုကိစ္စကြီးဆွန်ထားပြီးဆွလိုက်တယ်ဆိုလို့ရှိရင်တော့သူ့အရွယ်လိုက်တော့လူချမ်းသာကတော့သူမိသားဖြစ်သွားပြီတစ်ဖက်ကဆွန့်ထားတော့ဆုံးရှုံးမှုကတော့ရသွားပြီ တစ်ဖက်ကစွန့်လိုက်တဲ့အတွက်တစ်ဖက်ကအမျက်မထွက်ဘူးဆိုလို့ရှိရင်တော့အရှုံးမဲ့အဖတ်တင်တာပဲတစ်ဖက်ကဆွလိုက်တယ်လို့ရှိရင်အခြားအခြားတစ်ဖက်ကပိုင်မှကောင်းတာတစ်ဖက်ကပြိဿကဖြစ်လို့ရှိရင်အခြားတစ်ဖက်ကပြိခါဖြစ်ရမယ်တလူမှုကိစ္စအဝါဝါကိုတော့လူမှုချမ်းသာကိုတော့ကိုယ်အရွယ်လိုက်တော့ဆွန့်ခဲ့ပြီသူတို့ဆွန့်လိုက်တဲ့အတွေ့အခြားတစ်ဖက်က လူချမ်းသာရစေငါတဲ့တာလုံးနဲ့ချမ်းသာမျိုးရကြပါရဲ့လားပြန်သုံးသပ်ရမယ်ရရဲ့လားရအောင်ဘယ်လိုလုပ်မလဲစာတိယုံတက်တက်ပဲလားသံဝဲအောင်တက်တက်ပဲလားစာတိယုံတက်တက်နဲ့တော့မရပါဘူးသံဝဲအောင်တက်တက်နဲ့ကတော့မရပါဘူးအလကအလေလိုက်လို့ရှိရင်တော့ပုံမရတာပါ အရေးခြုံထားပြီးတော့ဘာမှမလုပ်ဘဲနဲ့ဟေးလေးဟာသာဖြစ်နေတယ်ဘာမှမရဘာမှဖြစ်ပါဘူးဝန်တော်လေးပါတယ်ဒီတော့အခြားတစ်ဘက်ကလူမှုကိစ္စတွေစွန့်ထားတာသူ့အိမ်ပဲလိုက်ချမ်းသာကတော့စွန့်လိုက်တာပဲမိဘနဲ့နေတဲ့ကလေးစီမိဘနဲ့နေခြင်းမှာပဲပျော်ရွှင်နေခြင်းမှာပဲဒါတွေခွဲခဲ့ရတာမိသားစုတွေခွဲခဲ့ရတာဆွေမျိုးစုတွေခွဲခဲ့ရတာအတူနေရတယ်ဆိုချမ်းသာတော့ချမ်းသာမှာပဲပစ္စည်းချမ်းသာတာမချမ်းသာတာထားမိသားစုတွေနေရတယ်ဆိုချမ်းသာတာပဲ စွန့်ခဲ့ရတာလေဟိုဘက်ကစွန့်ထားခဲ့ပြီးတော့ဒီဘက်ကသူ့ရဲ့ตาတဲ့ချမ်းသာမျိုးမရဘူးဆိုလို့ရှိရင်ဟိုဘက်ကချမ်းသာလဲဆုံးရှုံးပဲဒီဘက်ကချမ်းသာလဲမရဆိုလို့ရှိရင်တော့နှစ်ဖက်ရှုံးဖြစ်ဖို့ကတော့သိကြပါတယ်နှစ်ဖက်ရှုံးရှင်ဟန်ဘွားဟာတိတ်နာတယ်တိတ်ကိုနာတယ်နှစ်ဖက်ရှုံးရှင်ဟန်ဘွား ဒီတော့ရွေးချက်ပါသည်ဖြစ်စီပါသည်ဖြစ်စီပေါ့လေရှင်ရဟန်းဘုရားကိုပေါ့လေရောက်လာပြီရောက်လာတဲ့အခါမှာတကယ့်ကလျာဏမိတ်တာကောင်းခေါ်တဲ့ဆရာကောင်းသမားကောင်းတွေကမြတ်စွာဘုရားအလိုတော်ကြပေါ့လေရှေ့ဆရာများရဲ့ဤတိုင်းသုံးဖို့ဤတဲ့ပုံရင်ပို့ ကိုယ်မိခိုးလာတဲ့တပည့်ဒီကောင်းကျိုးချမ်းသာရရှိဖို့ရာအတွက်ညွှန်ကြားချက်ကလေးတွေပေးစီကံကြဖြစ်ဖို့ရာလည်းပဲစီကံလေးတွေပေးတဖြည်းဖြည်းတစားတစားပြုလုပ်သွားပြီဆိုလို့ရှိရဲ့နေနိုင်သလောက်အကျိုးကျေးဇူးတွေရှိလာမယ်ခုနပြောစောစောကပြောခဲ့တဲ့ဒီလတိကသမာဓိတိကပညာတိကလေးတွေသင်ကြားပေးလို့ ကိုရောက်တော့စိတ်နဲ့ရှိတာပြည့်လာစားခဲ့ပြီးတော့တန်ရှင်းတာလေးရင်ကြည်တာနုညံ့တာပူလောင်ဆင်းရဲမှုတွေကင်းပြီးတော့နှစ်သက်စရာလေးတွေဖြစ်တာဒါလေးတွေအမြတ်ပဲနောက်ဆုံးတမက်တခုရသွားပြီဆိုလို့ချင်းလူဖြစ်တဲ့သာသနာတော်ကြီးနဲ့တွေ့ကြပါကြုံတတ်သွားပြီတေချာတဲ့အမကံရရှိတဲ့အမြတ်မျိုးပါမှအတိပ္ပယ်မရှိပါဘူးရှင်သာမဏေဘုရားရှင်ရန်ဘုရားမခံယူတာကောင်းတောင်းတောင်းမှာလူနဲ့တွားလို့ရပါတယ် ဒီလိုလူမှုကိစ္စတွေဆွန်ထားပြီးတော့ခုနကျေရတော်မှာကိဋ္တာကူအပြင်းထန်ရိတ်တရားထန်တာသင်္ကန်းကြောင့်အတွင်တစ်မျိုးနဲ့ချိကပ်နေထိုင်ရတာဟာတိခါ၃ရကိုကျင့်သုံးပြီးတော့အဲ့ဒီအပူတွေငိမ့်သက်ဖို့ဆိုတာကိုလည်းရွေချက်ပါရပါတယ်အဲ့ဒီရွေချက်ပါလာပြီဆိုလို့ရှိရင်တော့ရွေချက်မြောက်အောင် ဆရာသမားများကတကယ်ဆရာသမားများကပေါ့လေပထမတင်ခြင်းဆိုတာပေါ့လေသီလသိက္ခာတွေဘယ်လိုသင်အဲဘယ်လိုဆောင်ထင်းရလဲစိတ်တွေဘယ်လိုညစ်တရားလုပ်ရလဲအတိညာဏ်ဤတိမာဏ်ဘယ်လိုပြောင်းလုပ်ရလဲဆိုတာတင်ကြပြီးတော့တာပါပဲမိရလည်းတင်ကြလို့တဲ့သဘောရှိရင်ဆရာကြီးကတင်ကြပြီးတော့တာပါပဲအဲ့ဒါသိက္ခာရဲ့အစပဲနောက်ကြည့်ရပါတယ်ဒါကတပည့်များရဲ့တာဝန် ပြည့်ပြည့်စုံစုံကျင့်တယ်အောင်အားဆက်ရပါတယ်ကိုနေတမငယ်ခွဲနဲ့စွန့်စားအထောက်ရပါတယ်ကိုဘက်ကစွန့်စားစွန့်ခဲ့ပြီလေတတ္တိရှိပြီလေတတ္တိရှိရှိနဲ့လည်းအထောက်ရပါတယ်တင်ကြီးကျင်ကြီးအထောက်ကျင်ရှိရပါတယ်အဲ့ဒါလိုရှိပြီဆိုလို့ရှိရင်ကြည်တိမှတည်တယ်ဆိုတဲ့ကအစင်တမြင့်တက်လာပြီကြည်ရင်ပို့ပြီးတော့မြင့်တက်လာပြီအောက်တမ်းကြတော့ကျင့်နိုင်တယ်လို့မြင့်မြင့်မြင့်တက်လာပြီကိုဘုရားဟာ ကိလေသာဆွဲအကလွတ်ပြီးတော့အပူရိငြိမ့်ပြီဆိုလို့ရှိရင်အေးကြတာပေါ့အဲ့ဒီအေးကြမှုဟာလူချမ်းသာကာမဂုဏ်ချမ်းသာဆွရချိုးနှပ်ပြီပေါ့အဲ့ဒီအခြေအနေမျိုးရောက်ဖို့အဲ့ဒါကအကျင့်ဆောင်ရှင်ရဟန်းဖြစ်ခေါ်တယ်အသွင်ဆောင်ရှင်ရဟန်းဖြစ်အကျင့်ဆောင်ရှင်ရဟန်းဖြစ်ဆိုမိမိတို့ဘဝသုံးသပ်ရပါဘူး အသွင်းဆောင်အနေထားတော့ရှိပြီအကျင့်ဆောင်အနေထားကဘယ်လိုတော့တိခါတုရဆိုတာဘာတွေတော့တိခါတိခါသမာဓိတိခါပညာတိခါတုရရှိတယ်တိခါတိခါတွေဘယ်လိုကျင့်သုံးရတယ်စိတ်တည်တည်ကြောင့်ဘယ်လိုအထောက်ရတယ်အတိညာနဲ့အတိမာနဲ့ပြောဘယ်လိုအထောက်ရတယ်ဆိုတာပေါ့လေတင်ကြဖို့ဆရာသမားများလည်းတင်ကြပေးဖို့တင်ကြပြီလို့တည်ပြီဆိုလို့ရှိရင်ကျင့်ဖို့ကျင့်တယ်ဆိုလို့ရှိရင်ကောလားအသွင်ဆောင်ပပ္ပစီတာလွတ်သွားပြီ ကျင့်နိုင်တော့အတင်ဆောင်ပစ္စည်းကလွတ်လွတ်ပြီးတော့တဖြည်းဖြည်းအကျင့်ဆောင်ပဲရောက်လာပြီအဲ့ဒါကိုကိလေသာကိုနှင်ထုတ်ခြင်းခေါ်ပါတယ်ကိလေသာဒီလိုခြင်းဆိုတာကိလေသာကိုပယ်ခြင်းဒီဒိဗ္ဗေပါပဲဒီမှာအကျင့်နဲ့ကိလေသာတွေကိုထွက်ခွာစေနိုင်နှင်ထုတ်နိုင်ပါမှပယ်နိုင်ပါမှရှင်ယဟန်ဘုရားဟာအတိပ္ပယ်ရှိပါတယ်တဲ့ အခုဝိနည်းဆက်ပြဝိနည်းတွေပါလေတင်ပေးနေတာဆရာဆရာသမားတွေကအခြေခံအကျင့်လေးတွေရှိပြီးတော့မလို့ကောင်းမပြောကောင်းတဲ့အရာတွေကို ရှောင်တတ်တိမ့်တတ်ပြီးတော့သီလနဲ့ပြည့်စုံတဲ့ရှင်ဟန်တွေပြောင်းကြိုးစားနေကြိုးစားပြင်နေကြပါလေတနည်းတနည်းတင်ကြတဲ့ဟာတွေကိုပို့ပြီးတော့ကြည်ညိအောင်ဆိုပြီးတော့ကြက်မှတ်ပြီးတော့အခုဆောင်းဝဲချင်းပါပါတယ်ဆောင်းပြောင်းဝဲချင်းပါပါတယ်သိကောင်းတဲ့အလုပ်ပါပဲလူကောင်းတဲ့အလုပ်ပါပဲ သို့တော့စာမပွဲအောင်ယုံညဆိုတာတော့ဒီလိုတော့သဘောမထားရပါဘူးစာမေးပွဲကစုတည်ရယုံညဆိုတာဒါလေးနဲ့မဟုတ်ဘူးမလိုပါဘူးဒါတွေကအပိုက်ကတွေတစိတ်သိအရေးပါတာဟုတ်ပါဘူးစာမပွဲအောင်တာလည်းအရေးပါတာဟုတ်ပါဘူးလက်လက်ပါဆိုတော့လည်းအရေးပါတာမဟုတ်ပါဘူး ကိုကကြိုးစားလို့ညာကောင်းလို့ဒါတွေလည်းချင်းမှုစရာကောင်းတာလည်းဘာမှအရေးပါတာမဟုတ်ပါဘူးအရေးပါတာကတော့တည်သလောက်ကျင့်သုံးနေတာအရေးပါတာပဲစိတ်ကြည်ညိုဝယ်ဆောင်တယ်အဲ့ဒါလို့ရှင်ကောင်းရရန်ကောင်းနေပါလေဒါတွေထွက်လာဖို့ညှော်မှန်းပြီးတော့ပေါ့လေငကိုအသက်ပါတဲ့သာသနာထဲမှာရှင်တန်ဖို့ရာအတွက်တတိပ္ပံကျင့်သုံးခြင်းအဖြစ်သမာဓိပညာတွေလည်းဒီထဲပါနေတာဖြစ်တော့ ရှင်သာသနာဖြစ်လို့တဲ့အနေနဲ့ပေါ့လေတရင်သုံးဘောကောင်းတယောက်ကအတူကပေါ့လေတတ်နိုင်လို့များကူညီတယ်ဆိုတဲ့သဘောထားကြပါပါပဲဩဝါဒပေးတာမဟုတ်ပါဘူးကူညီတာပဲအမြော်မြင်ကြည့်စွာနဲ့ကူညီမှုကိုအကူညီခံတဲ့ပုဂ္ဂိုလ်များကတာမန်ဖြစ်ကြတဲ့ဆံကူညီတာမဟုတ်ပါဘူးဆိုတာပေါ့လေအမြော်မြင်ကြည့်စွာနဲ့ကူညီတာမဟုတ်လို့ လေးလေးစားစားလေးခံယူပြီးတော့ကျင့်သုံးနိုင်လို့ရှိရင်အခြေခံရှင်ရပြီးသားကိုကျင့်သုံးနိုင်ရင်ပဲတို့ကျင့်တတ်ဆရာကောင်းပါပြီကျင့်သုံးနိုင်လို့ရှိရင်တပည့်တော်တို့ကုညီရကျိုးနှပ်ပါပြီအခြေခံတော့ကုညီရကျိုးနှပ်ပါပြီသို့တော့ပို့ပြီးတော့ကုညီရကျိုးနှပ်ဖို့ရအတွက်ကတော့နောက်ထပ်သမာဓိသိက္ခာနဲ့ပညာသိက္ခာအဆင့်ရှိပါသေးတယ် တဝရိစိတ်ကပရိစိတ်ရုံနဲ့မလုံလောက်ပါဘူးကောက်ပါလေဆရာသက်ဆရာဆင်းနဲ့ပရိစိတ်လာတာလေပရိစိတ်ရုံနဲ့မလုံလောက်ပါဘူးဘုရားအကျင့်မောမြတ်စွာရှေ့ခေါင်းနဲ့မလုံလောက်ပါဘူးဘုရားကိုပန်းရည်ကြစီပြီးကပ်ပြီးတော့ပါလေဒီလိုလေးကိုလည်းမလုံလောက်ပါဘူးစာရီရုပ်လေးရုပ်နဲ့စာရီနာရုပ်နဲ့မလုံလောက်ပါဘူးတကယ်ကိုထျက်အောင်အထောက်မှသမတိတိကပညာသိက္ခာဆိုတာရှိတာပါဒါသိအရေးကြီးပါလေ ရိုးဆွဲနဲ့မလုံလောက်ပါဘူးရိုးဆွဲဆိုတာမျိုးကတော့လူတွေပဲဖြစ်ဖြစ်ယဟန်တွေပဲဖြစ်ဖြစ်တမယိုးကြဆိုတာမျိုးကတော့မုံမုံမွားမွားပါမုံမုံမွားဆိုတော့မပြီးမပြင်းပဲမသေးမချာပဲတိရပိုင်းဆရာကတေးကြပေမဲ့လို့တမာတိတိတ်ခါပညာပိုင်းဆရာမှာတော့ မှုံမောမောမောမတိမချမရေမရပါမတိမချမရေရဆိုလို့ရှိရင်တော့အားတဲ့တယ်ချိနေတယ်ဆိုတဲ့အဓိပ္ပာယ်ရပါတယ်ချိနေတယ်ဆိုလို့ရှိရင်တော့အခြေခံတိကတော့ရှိပါရဲ့သမတိတိကပညာသိက္ခာမရှိဘူးဆိုလို့ရှိရင်တော့တကယ်အရေးကြီးတဲ့ဟာတွေမရှိဘူးဆိုလို့ရှိရင်တော့အဆန်ချောင်းနေသေးတယ်ဆိုအနှစ်သာရမပြည့်သေးဘူးဆိုတာပြပါတယ်အဆန်ချောင်းအပိုင်းမရှိပါသေးတယ် အဆိုင်ကြောင့်ဆိုလို့ရှိရင်စိုးစီးစီးပဲညောင်းနာနာပဲသိက္ခာသီလနဲ့ပတ်သက်လာလို့ရှိရင်ဆွေးနွေးလိုက်တဲ့အခါမှာစိုးစီးစီးကြီးတချို့ကတော့မသိသလိုလိုသိသလိုလိုသိအောင်ဆောင်သလိုလိုပေါ့လေညောင်းနာနာကြီးပဲဆိုရှောင်တိတ်သွားတာညောင်းနာနာလူမာကြီးလို့ပေါ့လေတကယ်အจิตခါနဲ့ပတ်သက်လာဆွေးနွေးလိုက်လို့ရှိရင်အဲခုနညောင်းနာနာကြီးစိုးစီးစီးကြီးဖြစ်သွားတဲ့အခါမှာအဲ့တော့အမိကံပဲ မိကအမိကပဲအမိကအမိနဲ့လိုက်ဖက်တဲ့အမိနဲ့တန်တဲ့နောက်ပိုင်းကတိခါကြီးပြည့်စုံလို့ပဲအဲ့ဒါကြီးအထုတ်ဖို့လိုပါတယ်အထုတ်လိုက်လို့သီလပေါ်မှာတမာတိပညာကြီးဖြစ်သွားပြီဆိုလို့ရှိရင်ဘယ်လောက်များကျင့်ရဆရာကောင်းမလဲဆိုတော့မိမိတို့ရှင်ခံယူထားတဲ့ရှင်ဟန်ဖြစ်တာပေါ့လေကိုယ်တော့ကရွေးချက်မကောင်းခဲ့ပြီမယ်လို့ မြတ်စွာဘုရားအလိုတော်ကြတင့်တော်တဲ့အဆုံးအမတွေရလို့ကိုယ်ကလည်းပြုပြင်နိုင်ပြီဆိုလို့ရှိရင်ခုနလူဘဝချမ်းသာစွန့်ပြရဂျိုးနှပ်ပြီးတော့လူဘဝချမ်းသာတဲ့အစာကောင်းမြတ်စွာတာတဲ့ချမ်းသာတစ်မျိုးပေါ့လေပိုက်ဆိုင်လာမှာပါပဲအဲ့လိုပိုင်ဆိုင်လာတဲ့အပိုင်းရောက်ပြီဆိုရင်ရဟန်းဘုရားမှာရှင်ရဟန်းဘုရားမှာလည်းပြောလာပါပြီရှင်ကောင်းရဟန်းကောင်းဖြစ်ဖို့လည်းတည်ကြပါပြီ။ သာသနာအမိပြုပြီးတော့မျက်စိလည်းပွင့်လာပါညမျက်စိလည်းပွင့်လာပါပြီသာသနာအမိပြုပြီးတော့ညမျက်စိတွေပွင့်လာပြီဆိုလို့ရှိရင်သာသနာလည်းတဖြည်းဖြည်းကျော်သွားမှာပေါ့ကျော်သာသနာယူပြီးတော့မျက်စိပွင့်ဖို့ဆိုတာသိလိုပါတယ်ပရိယမျက်စိပွင့်ရုံတက်တက်မဟုတ်ပါဘူးသီလတွေဘယ်လိုစောင့်တရားဆိုတာမျက်စိပွင့်ဖို့လိုတယ်စိတ်တွေဘယ်လိုထိသိရမလဲဆိုမျက်စိပွင့်ဖို့လိုတယ် အသိပညာတွေအစဉ်စဉ်ဆင်ဆင်ယူပြီးတော့ရည်ကျက်ပြည့်စုံပြီးတော့နောက်ဆုံးကိုလိုတဲ့ပန်းတိုင်ရောက်တဲ့အထိပေါ့လေရှင်ယဟန်နေဆိုလို့ရှိရင်တန်တရာဝတ္တဒုက္ခတော့မောစနထာယဆိုတာတန်တရာဝဆင်းရဲမှာလူရောက်ပါရခြင်းအကျိုးမှာဆိုဆရာတွေကနှုတ်တက်ချပေးလို့ကိုကရည်ရရတဲ့နဲ့လိုက်ဆိုရပြီမလို့ကုသတိတတ်တဲ့အပိုင်းရောက်လာပြီဆိုလို့ရှိရင်တော့အတိပ္ပရှိရမယ်အတိပ္ပရှိအောင်ပြအောင်လုပ်အောင်ပါပဲတက္ကလဝတ္တဒုက္ခနိတ္တရဏနိဗ္ဗာန်သာသိစိကရဏထာယဆိုအလုံးစုံသောဆင်းရဲမှာ အဲလွတ်မြောက်ခြင်းသို့မဟုတ်လွတ်မြောက်ရာနိဗ္ဗာန်ကိုမညာပူညာနဲ့မျက်မှောက်ပြုပါရခြင်းအကျိုးမှာဆိုတာပေါ့လေဆရာသမားတွေကနောက်နောက်ရှင်ရပြုလာတဲ့ပုဂ္ဂိုလ်တွေရွေချက်မပါဘဲနဲ့တော်သလိုရောသလိုဝင်လာတော့ရွေချက်ကလေးတွေနဲ့ဖြစ်ပါစေဆိုပြီးတော့အမြဲမြင်ကြီးစွာနဲ့ရှင်ပြုကဏီမှာရွေချက်ကလေးတွေထည့်ထားတော့ ကိုယ်စီကဆရာသမားများကနှုတ်နှုတ်တဲ့ချပေးလို့သုံးကနှုတ်တဲ့ကိုယ်ကရလို့လိုက်ဆိုလို့ဘာမှမသိရည်ရတာဖြစ်ပြီမယ်လို့သိနိုင်တဲ့အရွယ်ရောက်လာပြီဆိုလို့ရှိရင်ဟာမျိုးရရှင်ရားကြီးခံယူရတာဟာဒီလိုရွေးချက်ရှိရပါလားရှိရမှာပါလားဆိုတော့ကောင်းသဘောပေါက်နားလည်ပြီးတော့လူကကဘာမှမသိပဲနဲ့ရွေးချက်ကိုတိအောင်အသက်သွင်းပေးဖို့သိလိုရတယ်တိအောင်အသက်သွင်းပေးလို့သီလဆင်ရသမာဓိဆင်ရပညာဆင်ရအကျင့်သုံးရပ်ကိုကျင့်ရည်အတွက် ပထမဆုံးကျင့်ဤမှန်ဤသိပြီးတော့လက်တွေ့ကျင့်ပြီဆိုလို့ရှိရင်ကျင့်တော့ဟာတကုတ်ကတုတ်တဲ့ဟာအတိပ္ပယ်ရှိလာတယ်တကလဝတ္တဒုက္ခနိတရဏနိဗ္ဗာန်တသိစိကရဏထာယပန္တိတန္တရဝတ္တဒုက္ခမောစနထာယဆိုအတိပ္ပယ်ရှိလာတယ်အဲ့ဒီအတိပ္ပယ်ရှိအောင်အတိပ္ပယ်ပဲဘာမှမသိတဲ့အတိပ္ပယ်မရှိအတိပ္ပယ်ရှိတော့ပြုလုပ်ပြီးဆိုလို့ရှိရင်တော့အဲ့ဒီအပိုင်ရောက်ပြီဆိုလို့ရှိရင်တော့ကိုယ်ရှင်ဟောင်းကွာဟာ မှုံမွားမှမဟုတ်တော့ဘူးမပြတ်မသားမဟုတ်တော့ဘူးပြတ်သားလာပြီဟွန်းမတိမချမဟုတ်တော့ဘူးတေချလာပြီမရေမြမဟုတ်တော့ဘူးရေရလာပြီရှိနေလည်းမဟုတ်တော့ဘူးအားရှိလာပြီအဆန်ကြောင့်မဟုတ်တော့ဘူးအဆန်ရှိလာပြီအနှစ်တရာရှိလာပြီစူစီစီမဟုတ်တော့ဘူးတွက်လက်ချစ်ချလာပြီဤစစ်စစ်ကြီးမဟုတ်တော့ဘူးပူနွေးလာပြီ ညောင်နာတိုင်းကြီးမဟုတ်တော့ဘူးလူမွာလို့တကယ်ကို ကျမ်းမှာတန်သွားတဲ့အနေထားမျိုးရောက်လာပြီအမိကမဟုတ်တော့ဘူးတကယ်ကိုရှင်ဖြစ်ရဖြစ်ဖြစ်လာပြီအဲ့ဒီအစဉ်မျိုးရောက်စေခြင်းလို့ပြုလုပ်တဲ့သဘောပါလို့အဲ့ဒါကိုကူညီခြင်းလို့ဒီကိုဝိလိစာပြန်ဝဲပြုလုပ်တဲ့သဘောပါဆိုတာတော့အားလုံးကြွလာတဲ့ရှင်ဟန်နေဘလုံးသားလည်းသိခဲ့ပါတယ်ဟိုတုန်းကလည်းပြောတော့ပြောခဲ့ပြီးပါပြီ အဲ့တော့ဒီနေ့ဒီလိုအခြေအနေမရအောင်ပြုလုပ်တော့ကျေးဇူးလက်တင်မဟုတ်ပါဘူး။ဘာမှကျေးဇူးလို့ကျေးဇူးတိတိုင်ကျင့်တယ်ကျေးဇူးတင်မဟုတ်ဘူး။ကျေးဇူးတင်ရဘုရားပဲကျေးဇူးတင်ရမှာပဲ။မြတ်စွာဘုရားလောကမှာပွင့်ထွန်းလာလို့ကိုယ်လုံးစိတ်သုံးမျိုးလို့အပြစ်နာစာကင်းပြီးတော့တန်ရှင်းရင်ကျေနုညပူလောင်မှုဆင်းရဲခဲ့ပြီးတော့ နှစ်သက်စရာဘဝလေးတွေဒီရဖို့ရာအတွက်ကျင့်နည်းမှအတိညာမျက်စိလေးတွေကျင့်လို့တကယ့်တဘာဝကိုသိပြီးတော့အတိညာမျက်စိလေးအစစ်စစ်စစ်ပွင့်ပြီးတော့အလင်းတလေးတွေရတာဟာဘ누구ကြောင့်လဲဆိုတာပေါ့ကောက်ချက်ချလိုက်လို့ရှိရင်မြတ်စွာဘုရားပဲဧကပုဂ္ဂလတဘိက္ခုရေ ပါတုဘာဝမဟာတောစေကုသပါတုဘာဝဟောတိမဟာတောအာလောကတပါတုဘာဝဟောတိမဟာတောဩဘာသပါတုဘာဝဟောတိကတမတ္တဘိက္ခူရေပုဂ္ဂလဆဆရာဝေဟောတော်ပါလေတဘောကတော့ဘိက္ခုတို့တဲ့တူဦးရီသောပုဂ္ဂိုလ်လောကမှာပေါ်ထွန်းလာခြင်းကြောင့် လောကကြီးထဲမှာဉာဏ်ပစ္စည်းတွေဖွင့်ရတယ်လောကကြီးဆိုတာတတ္တလောကကြီးပေါ့ညာအလင်းနေလည်းပဲဖြစ်ရတယ်တဲ့ညာညာအယောင်နေလည်းပဲထုံထုံပြောင်ရတယ်တဲ့အဲ့ဒီပုဂ္ဂိုလ်ကအခြားမဟုတ်ဘူးတဲ့ရှိရှိသောမြတ်စွာဘုရားသူကဲ့သို့လာတော်မူပြီးတော့ယကတောသမောဟကိလေသာတွေကင်းဝေးစင်ကြယ်ပြီးတော့တလောကလုံးရဲ့ပူဇော်ခုခံတော်မူထိုက်တဲ့ သိစီရမှာသူများတွေကိုမကြံရအောင်လို့ကိုယ်ပိုင်ရအဖုံကိုစွန့်ဖြင့်မမှန်ကန်ကန်သိမြင်တော်မူတဲ့မြတ်စွာဘုရားတဲ့ရှိဖြာတို့ကဲ့သို့အရဟံဂုဏ်တော်နဲ့ပြည့်စုံတမန်တော်ကဂုဏ်တော်နဲ့ပြည့်စုံဒီပြည့်စုံတဲ့မြတ်စွာဘုရားလောကမှာပွင့်ထွန်းပေါ်ပေါ်လာလို့ဘုရားကမပွင့်ဘူးဆိုလို့ရှိရင်တော့တပည့်တို့တို့တွေ့ဘယ်လိုများဖြစ်နေမလဲဆိုတာစဉ်းစားကြည့်ကြကြပါ ဖယားမပွင့်ဘူးဆိုလို့ရှိရင်ဒါကကောင်းတဲ့လူတန်ရှင်းတဲ့လူဒါလို့ညွှန်ကြားမဲ့လူရှိမှာမဟုတ်ဘူးညွှန်ကြားလေပြည့်စုံညွှန်ကြားနိုင်မှာမဟုတ်ဘူးဒါမကောင်းတဲ့လူမတန်ရှင်းတဲ့လူလူသဘာဝအကျဉ်းစိုးတွေဒါဒီရှောင်းရမယ်ဆိုတာဟန်တပ်မဲ့ပုဂ္ဂိုလ်ရှိမှာမဟုတ်ပါဘူးကောင်းမှုကကောင်းကျိုးရဆိုးမှုက ဆိုးကျိုးရတယ်ဆိုတာလည်းပဲကောင်းဆိုးအမှုနဲ့ ကောင်းကျိုးဆိုးပြစ်ဖော်ပြမဲ့ပုဂ္ဂိုလ်လည်းပဲရှိမှာမဟုတ်ပါဘူးရှိတော်မှာပြည့်စုံမှာမဟုတ်ပါဘူးကောင်းမှုမကောင်းမှုနဲ့ကောင်းကျိုးဆိုးပြစ်ဒီအသိဉာဏ်လေးတွေဒီမျက်စိလေးတွေဖွင့်ပေးသူလောကမှာပွင့်ထုံးမပေါ်ဘူးဆိုလို့ရှိရင်တပိတော်တို့တွေဘယ်လိုနေမလဲဆိုတာစဉ်းစားကြည့်ပါအစားအစာတွေ့တိုင်းဒီအစားအစာဟာစားကောင်းလားမစားကောင်းလားမသိဘဲနဲ့စားခြင်းအစိတ်စားခြင်းတော့ဒုက္ခရောက်မှာပေါ့ အစိတ်ကြီးစိတ်စားကြီးဒုက္ခရောက်မှာပေါ့စားကောင်းမစားကောင်းစားသင့်မစားသင့်ဆိုတာပထမဆုံးအစာအစာနဲ့မကိနိုင်တဲ့ပုဂ္ဂိုလ်ရဲ့သိဖို့လိုတယ်ဘယ်အစာကဝင်းမိမြေယုံမြဖြစ်တဲ့ဘယ်အစာကတော့သစ္ဆောင်တဩဇာတတိအဲဘလောက်ပါတယ်ဩဇာတအပြည့်ပါတဲ့အစာတွေရွေးစားမှကိုယ်ထဲမှာဩဇာတတိရောက်ပြီးတော့ အာရဇယုတ်အတိတ်တိဖြစ်နိုင်တယ်ဆိုတာပေါ့လေအင်းအပြည့်တင်တဲ့ယုတ်တွေတန်ရှင်းတဲ့ယုတ်တွေကြည်လင်တဲ့ယုတ်တွေကျမ်းမာတဲ့ယုတ်တွေဖြစ်မယ်ဆိုတာပေါ့လေဒီလိုနားမလဲရွေးမစတတ်ဘူးဆိုလို့ရှိရင်ဒီခန္ဓာကိုယ်ကြီးရထားတဲ့ခန္ဓာကိုယ်ကြီးတည်တတ်နိုင်မှာမလားမတည့်တဲ့စာရီလျှောက်စားလုပ်ပြီဆိုလို့ရှိရင်တော့မတည့်တဲ့စာရီဓာန်ဘယ်လောက်ခံရမလဲဆိုတာကြည့်ပေါ့ တဲ့တဲ့အစာပဲဖြစ်စေဝင်းပြီးတောက်ယုံမျှအစာပြေယုံမျှအစာကလည်းပဲနေရာမကျပါဘူးဩဇတအပြည့်ပါတယ်အခုကာလဆိုလို့ရှိရင်ဗီတာမင်ပေါ့သစ္ဆုတ်တအစုံပေါ့လေဩဇတနဲ့ပြည့်စုံတဲ့အစာကိုရွေးစားတတ်မှာဒါမှကိုယ်ထဲမှာတကယ်ဩဇတတေအပြည့်ရောက်ရှိပြီးတော့အတိတ်အတိတ်ဟာရစရုပ်တွေပေါ့လေဖြစ်ဖြစ်ပြီးတော့ တောက်တင်းတဲ့အာဟာရယုတ်တွေကျမ်းမာတဲ့အာဟာရယုတ်တွေတန်ရှင်းတဲ့အာဟာရယုတ်တွေဖြူစင်းတဲ့အာဟာရယုတ်တွေကျမ်းမာတဲ့အာဟာရယုတ်တွေဖြစ်လာမှာပေါ့ဒါတွေသိအရေးကြီးပါတယ်စာနဲ့မကိနိုင်တဲ့ပုဂ္ဂိုလ်တွေဟာကိုမိဘအေထံကတဲ့မတဲ့မတီးပဲနဲ့အစာရှိပြရန်စားရင်အမေမွေးထားတဲ့တက်လေးဟာဒါရှိတီးပါမလားမတီးတော့မှဒီဟာမွေးထားတဲ့အသက်ယောဂါတွေနဲ့ဖြစ်ယောဂါတွေရမှာပေါ့ ရုပ်ပိုင်းဆိုင်ရာကတဲ့မတဲ့သိပြီးတော့တဲ့တာဆိုလို့ရှိရင်သူ့အချိန်ခါနဲ့စဩဇာတပြည့်တဲ့စာဆိုလို့ရှိရင်များများစားပြီးလုံလောက်အောင်စားပြီးမတဲ့တဲ့စာရှောင်ဆိုတာပေါ့လေတဲ့တဲ့စာဆောင်တော့ကိုယ်မှအကျိုးရှိပြီးတော့မတဲ့တဲ့စာရှောင်တော့ဘေးမဖြစ်ဘူးပေါ့မြတ်စွာဘုရားကဒါရီဒါရီကမတည့်ဘူးစိတ်ပါတဲ့စာတွေပဲဆိုပြီးတော့လူတဘာဝဒုစရိုက်မျိုးအကျင့်စိုးတွေကို ဖော်ပြခဲ့တယ် ဒါဒီဒါဒီကတိတယ်ဒါဒီဒါဒီကကောင်းတယ်ဆိုတာပေါ့လေကောင်းတဲ့အရာတွေကိုလည်းအကျိုးရှိအောင်လို့ညွှန်ကြားခဲ့တယ်ကောင်းတဲ့အရာတွေကိုကောင်းမှသိအောင်လည်းပဲညွှန်ကြားပြီးတော့လိုက်နာတဲ့ပုဂ္ဂိုလ်အကျိုးရှိစေခြင်းနဲ့မေတ္တာထားတဲ့မကောင်းတဲ့အကျင့်ဆိုးတွေပေါ့လေဒုစရိုက်မျိုးအကျင့်ဆိုးတွေပေါ့လူသဘာဝအကျင့်ဆိုးတွေကိုရှောင်လို့ရှိရင်ရှောင်နိုင်သလောက်ဘေးကင်းမဲ့ဒီအသိစိတ်ဓာတ်လေးတွေရရင်တော်တော်ကောင်းတာပါပဲ။ အဲ့ဒီအသိစိတ်ဓာတ်ဟာဇုံကြီးပဲအဲ့ဒီအသိစိတ်ကနေပြီးတော့လူဘဝနဲ့နတ်ဘဝရောက်လို့တဲ့ပုဂ္ဂိုလ်တွေဒုစရိုက်ရှောင်ကောင်းတဲ့ကုလုံးစိတ်ဓာတ်အပြုံတွေပြည့်စုံအောင်လူဘဝနတ်ဘဝပြန်ရလူချမ်းသာနဲ့ချမ်းသာမကွယ်ဘူးဒီအမှတစ်စိတ်ဆက်ပြီးတော့ဓမ္မဘဝရောက်ခြင်းနဲ့ဆိုလို့ရှိရင်ဇာတိအာထုတ်စိတ်တွေတည်ကြအောင်လို့ဓမ္မဘဝရောက်မယ်သို့တော်လူဘဝနတ်ဘဝ ပြမဘုရားဟာဘောလေအစစ်စစ်ချမ်းသာတယ်လို့ဆိုမယ်လို့အပယ်ထောက်လို့ရှိချမ်းသာတယ်လို့ဆိုမယ်လို့သူလည်းဩနာတိဒုက္ခပိတိမရှိမกินနေဘူးနောက်ဘဝနဲ့ပြမဘုရားကတော့ဩနာဆိုတာမရှိပြီမယ်လို့တေတော့ရှိတာပါပဲသူမกินနေဘူးဒီဘဝဆင်းရဲကလွတ်မြောက်ရေးအတွက်လိုနေတယ်ဉာဏ်လားကံလားဇံလားဉာဏ်လားဆိုတာဉာဏ်လားလည်းကိုလိုတယ် အဲ့ဒီလမ်းသုံးခုထဲမှာကံလမ်းလောက်ပဲလားအခုလိုက်နေတာဇာလမ်းပဲလို့လဲသုံးဖို့ဉာဏ်လမ်းပဲလို့လဲဆိုတာပေါ့လေပြတ်ထားတဲ့လမ်းသုံးွယ်ပေါ့လေပထမကမ္မတက္ကသမတိတိယဘယ်လမ်းွယ်ကိုလျှောက်ပြီးပလဲဆိုတာပေါ့လေစဉ်းစားဖို့သိလို့လေလျှောက်တတ်အောင်လို့မြတ်စွာဘုရားရှင်ကိုရမြတ်ကကမ္မတက္ကသမတိတိဉာဏ်မျက်စိလေးဖွင့်ပေးလိုက်တာဒီလောက်ရှိရမယ်ဘယ်လောက်အကျိုးရှိမလဲဆိုတော့ကြည်ပါ ဘုဒ္ဓမြတ်စွာလောကမှာပွင့်ထွန်းပေါ်ပေါက်လာလို့တတ္တဝါတွေဟာကောင်းလာပြီးကောင်းကျိုးရတာဆိုးရပြီးဆိုးရတာအကောင်းတွေဆောင်ဆောင်ရွက်စေပြီးတော့အဆိုးတွေကိုရှောင်ခိုင်းတယ်ကောင်းတာကိုညွှန်ကြားပြီးတော့မကောင်းတာကိုဟန်တာတယ်ဒါလို့မြတ်စွာဘုရားတတ္တဝါဒီပုံမှာမေတ္တာကရုဏာကြီးမှပြီးတော့ အဲကောင်းတာတွေကြီးဘယ်လောက်မေတ္တာတော့ကြီးမားတယ်ဖြစ်ရရှိပါမကောင်းတာတွေခံတာတာလေဒုက္ခမရောက်စေဘယ်လောက်ကျင်နာမှုကြီးမားတယ်ဆိုတာကြည်ပါကျင်နာတနာပြီးတော့ဟန်တာခဲ့တဲ့အချက်တွေကိုမိမိတို့အတိုင်းတာဘလောက်အတိုင်းတာနဲ့ရှောင်ပြီးပဲဆိုတာပေါ့လေဒါလည်းစဉ်းစားဖို့သိလို့ရတယ်ဘယ်လောက်ညမျက်စိပွင့်ပြီးလဲဆိုတာလေဒါလည်းတိုင်းတာဖို့လိုတယ်စဉ်းစားဖို့လိုတယ် အဲ့ဒီအခြေခံအတိစက်လေးအတိစိတ်ဓာတ်တွေကစပေါ်လေငကွာရပြီးသားပေါ်မှာပေါ့လေပြီးပြီးပြင်းပြင်းရပြီးတော့ကံလန်းဆံလန်းညာလန်းဆိုတာပေါ့လေညာလန်းအထိဟောက်ပေးခြင်းလို့ညာလန်းအထိပွင့်စေခြင်းလို့ပေါ့လေဒီဌာနကိုယူပြီးတော့အဲခုဝိရိယပြောင်းဝင်လို့ရတဲ့သဘောပါပဲအများကြီးပါပြီးပြောစရာချက်တွေကတော့ဒီတော့ ဒီမှာဥပရိသတရားအနေနဲ့ပေါ့လေအဆိုမိတ်ရှေ့ဆရာများရဲ့အဆိုမိတ်လေးတခုရှိပါတယ်ကမ္ဘာဒီဒီပါဠိကိုမိပြီးတော့ဘုရားမြတ်စွာပွင့်လာမှုကြောင့်ဉာဏ်မျက်စိတွေပွင့်ရသည်တဲ့ဘုရားမြတ်စွာအာပေါ်ထွန်းခြင်းကြောင့်ဉာဏ်မျက်စိတွေပွင့်ရသည်တဲ့သို့မဟုတ်ဘုရားမြတ်စွာပွင့်လာမှုကြောင့်ပတုပါဝဆိုတော့ပေါ်ထွန်းလာပါပဲဘုရားမြတ်စွာပေါ် ပွင့်လာမှုကြောင့်ပွင့်လာပဲကောင်းပါဘုရားမြတ်စွာပေါ်လာမှုကြောင့်ဉာဏ်မျက်စိတွေပွင့်ရသည်တဲ့ကောက်ချက်ချတဲ့လူရှိရင်အရှိကအသိစိတ်ဓာတ်လေးဉာဏ်မျက်စိတွေပွင့်ရတာဖရာပွင့်လို့ဆိုတာဒီမှာသွားပြီးတော့ကောက်ချက်ချတယ်ဘုရားမြတ်စွာပွင့်လာမှုကြောင့်ဉာဏ်မျက်စိတွေပွင့်ရသည် ပွင့်လာတဲ့မျက်စိကိုပြန်ပြီးတော့မမှေ့ရအောင်ပွင့်တဲ့ပွင့်အောင်ပို့ပြီးတော့အလင်းတက်တွေရအောင်ဘယ်လိုလုပ်မလဲအမေးဖြစ်လာပြီတန်ရှင်းရမယ်အပြင်တန်ရှင်းရမယ်အတွင်းတန်ရှင်းရမယ်အပြင်ဆိုတာကတော့ဒီမှာကိုယ်ဝဆဆင်းနဲ့အဝိကအစာကိုလေးတန်တန်ရှင်းရှင်းတတ်တရရခါလေအကပ္ပစိတာဆိုတာပေါ့လေအကပ္ပအတွင်အပြင်ဆိုတာပေါ့လေကောင်းတဲ့အသွင်ပြင်ပေါ့ ဒါလေးတွေကိုသူများကြည့်လိုက်ကြည့်လိုက်လို့ရှိရင်ကြည်ရုံစရာဖြစ်အောင်ပေါ့ကိုသုံးဆောင်တဲ့ပစ္စည်းလေးတွေတတ်တတ်ရရကိုနေတဲ့ထိုင်တဲ့နေရာမှာလည်းတတ်တတ်ရရှင်းနေနေဒါမျိုးတွေပေါ့အပြင်တန်ရှင်းရေးနဲ့တကိုးရေးတန်ရှင်းရေးပေါ့လေတကိုးရေးတန်ရှင်းရေးချိုးချင်းချိုးသင်္ကချိုးချင်းချိုးအစသည်ပေါ့လေဒါမျိုးလေးတွေတကိုးရေးတန်ရှင်းရေးဒါကဒီတန်ရှင်းရေးကတော့အများမြင်ကွင်းမှာဆိုတော့မြင်တာလို့ပြောတယ်တန်ရှင်းရေးပါပဲ ကောင်းတာကအတွင်းတန်ရှင်းပါပဲသူတက်တဲ့အထဲမှာညစ်ပတ်တာတွေအမိုက်တွေရှုပ်နေလောဘဒေါသမောဟတွေဖြစ်နေတာတမဏိမှာဆိုရင်စက်ကပေါင်း360အကျအလာနုကိလေသာတွေအကျကိလေသာတော့မကျူလွတ်လာထားပါလေဆိုတော့စိတ်ထဲမှာဖြစ်တဲ့ကိလေသာကတော့တမဏိမှာဆိုရင်စက်ကပေါင်း60တခုကတော့ဖြစ်နေတာအနည်းဆုံးတူဝေမှုမောဟ အရှက်မဲ့တဲ့အဲအာယတိကအကြောင်းမဲ့တဲ့အနုတ္တပစိတ်တည်အထိမ့်မရှိဘဲနဲ့လွင့်ညံတယ်လွင့်တဲ့ဥဒိစ္စဆိုတာတော့ဒါကတော့အောက်သို့စိတ်ဖြစ်တိုင်းပါနေတာပဲသူကတော့တခါတခါမဲ့ဆန်နေတွေ့ရှိလောဘဖြစ်တယ်တခါတခါမြင့်ဆန်နေတွေ့ရှိဒေါသဖြစ်လိုက်ဆိုတော့အဲဒါလေးတွေကတော့အလဲအလဲရှိပါတယ်တမန်တော်တွေ့ကြည့်လိုက်လို့ရှိရင်10မိနစ်မှဆိုရင်စက္ကန့်ပေါင်း60ဆိုတော့တဏှာကြီးမှာဆိုရင်3600ပဲ တနေ့24နာရီဆိုအိတ်ကျိန်ခြံလာဆိုကျန်တဲ့အချိန်တွေမှာ3600က3600ကဘယ်လောက်များနေမလဲအမိုက်တူရှုံတာအဲ့ဒါကိုရှင်းပြဖို့လိုတယ်ဒီအရှုပ်တွေကိုတော့သိပြီးတော့ဟိုမြင်စကောင်းတဲ့အရာမဟုတ်တော့အရှုပ်တွေပဲလို့သိပြီးတော့မသိကြပါဘူးအဲ့ဒီအရှုပ်တွေကပိုအရေးကြီးပါတယ်အဲ့ဒီအရှုပ်တွေရှင်းကျင်လို့မြတ်စွာဘုရားပို့ရတာပါဟွန်းဉာဏ်မျက်စိတွေတာရွေလင်းဖို့ တန်ရှင်းစိတ်ငြိမ်ရှိသင့်သည်တန်ရှင်းရမယ်ကိုနေတဲ့ပြင်ထိုင်တဲ့နေရာကိုကိုအမြဲတမ်းသုံးနေတဲ့ပစ္စည်းလေးတွေအထာတို့နေတဲ့အစကိုတွားတာလာတာစသည်ပေါ့ဒါမျိုးတွေအကုန်လုံးပေါ့ပါပါတယ်ဟွန်းအတွင်းတန်ရှင်းရေးခေါင်းနဲ့စိတ်တန်ရှင်းအခြေခံတန်ရှင်းရမယ်စိတ်ငြိမ်ရမယ်စကားပြောကြရင်တူတူတတ်တာပြောရမယ်မြတ်စွာဘုရားတူတူတတ်တာကြိုက်တယ်ကြေလောက်ကြေလောက်ကြိုက်ပြောလို့ရှိရင်ဟောငစိမ့်တန်းမှာ အဲငါလူနေရဆိုတော့အဲ့လိုရည်သည်စကားသုံးပါလိမ့်မယ်ဆောဗျာသူတို့သာကလည်းကြားရုံပေါ့ဒါတော့ပြောတာတတိအရေးကြီးပါလားကိုယ်အတွက်နဲ့တစ်ဖက်သားပုဂ္ဂိုလ်တွေစိတ်အထောက်ရှက်မဖြစ်ရအောင်နေတတ်တာအရင်ကျေးမှုပဲကိုယ်ကသာတိခံမယ်ဆိုတဲ့ဟာယဉ်ကျေးမှုပဲကိုယ့်ကိုသူရတိခံရတာမရှိရဘူးကိုယ်ကသာတိခံမယ်ဆိုတာအဲ့ဒါယဉ်ကျေးမှုပဲတိခံတဲ့ပြဿနာဖြစ်တော့ဘူး ဒါပဲအဲ့တော့အခုတော့မြတ်စွာဘုရားပွင့်လာတဲ့အတွက်ကောင်းတာပြည်ကောင်းကျိုးရတဲ့ဆိုးတာပြည်ဆိုးပြရတဲ့ကောင်းဆိုးနှမျိုးကလူတွေကိုကောင်းဆုံးဖန်တီးပေးနေတယ်ဆိုတာပေါ့လေအဆိုးတွေမပြရအောင်လို့မကောင်းတဲ့ကုသိုလ်စိတ်ဓာတ်အပြုအမူတွေရှောင်ပဲဖြစ်ချင်းပြလို့ရှိအကောင်းသာသာရှင်းတာဖြစ်စေခြင်းနဲ့အကောင်းဖြစ်စေရလို့ရှိကောင်းအောင်ကုသိုလ်စိတ်ဓာတ်သုံးမျိုးလုံးကို ထိတ်ထိတ်နေမယ်ဆိုတာပေါ့လေအဲ့ဒါလိုစိတ်ထားကလေးနဲ့နေတတ်လို့ရှိရင်တော့ကောင်းတာတွေဖြစ်ရပါတယ်ကြည့်အဲ့ဒါလေးဆိုပြီးတော့တရားသိရစို့ဗုဒ္ဓမြတ်စွာပွင့်လာမှုရောက်ဉာဏ်စိတ်ကူးတွေပွင့်ရသည်ဗုဒ္ဓမြတ်စွာပွင့်လာမှုရောက်ဉာဏ်မျက်စိတွေပွင့်ရသည် ဗုဒ္ဓမြတ်စွာပွင့်လာမှုကြောင့်ညာမျက်စိတွေပွင့်ရသည်သူရသမား ဉာဏ်မျက်စိတွေတာ၍လင်းဖို့ဉာဏ်မျက်စိတွေတာ၍လင်းဖို့တန်ရှင်းစိတ်ငြိမ်ရှိသင့်သည်ဉာဏ်မျက်စိတွေတာ၍လင်းဖို့တန်ရှင်းစိတ်ငြိမ်ရှိသင့်သည်ဉာဏ်မျက်စိတွေတာ၍လင်းဖို့ တန်ရှင်းစိတ်ငြိမ်ရှိသင့်သည်ပထမအချက်ကတော့ဘုရားပွင့်သွားလို့ကိုယ်မှာကမ္မတက္ကသမာဓိဋ္ဌိကုသကအကုသရဲ့ဖြစ်ဟံ ကုသိုလ်ကကောင်းကျိုးအကုသိုလ်ကဆိုးပြည့်ရတယ်ဆိုတာအခြေခံလေးသိထားတဲ့အပေါ်မှာအဲ့ဒီမျက်စိလေးတာပြီးတော့လင်းဖို့ရအတွက်အလုံးလုံးဖို့လိုပါတယ်ပြင်ပတန်ရှင်းရေးကိုဝန်ကျင်တကူရေးတန်ရှင်းရေးနောက်အတွင်တန်ရှင်းရေးဒါပါပဲဒါတော့ဒီမှာနေတဲ့အခိုက်အတန့်မှာအတတ်နိုင်ဆုံးမြတ်စွာဘုရားအလိုတော်ကြအပြင်တန်ရှင်းရေးနဲ့တကူရေးတန်ရှင်းကိုလေးထားပြီးတော့ ဒီအလေးကျင့်လေးတွေနောက်ဆက်ခါဆက်ခါပေါ့လေကိုယ်ရင်မဟုတ်ပဲနဲ့ပေါ့လေတပည့်အဆက်ဆက်ပေါ့လေပါတဲ့အထီးပေါ့လေဆောင်သွမ်းနိုင်ကိုယ်ရင်းတန်ရှင်းရတကယ်ကိုယ်ရင်းတန်ရှင်းရကိုလည်းဘုရားလူတော်ကြကျင့်ဤမှလေးတွေသိရှိပြီးတော့ကိုယ်ရင်းတန်ရှင်းရအသိအရေးကြီးဆုံးပဲဆိုတော့ကောင်းသဘောပေါက်နားလည်ပြီးတော့ပေါ့လေဒီပေါ်မှာကိုယ်ရင်းတန်ရှင်းရအကျိုးကိုသိနာလည်ပြီးတော့ညံ့လို့တန်ဖိုးထားတဲ့စိတ်အပြည့်ဝနဲ့ ဆောင်ရွက်နိုင်ကြသည့်တကယ်အယံသာသနာဝန်တန်းတကယ်အပြည့်အောင်သာသနာဝန်တန်းဖြစ်ပြီးတော့ဒီသာသနာဝန်တန်းနေရှိနေသေးလို့ရှိရင်ဒီသာသနာကြီးလည်းပဲအတွန့်ရှိပဲတာရှိကြည့်ပဲဆိုတဲ့နောက်အနာဂတ်ကိုလည်းမျှော်ရှုပြီးတော့ရှင်းသုံးအထောက်နိုင်ကြပါစေလို့ ရုပ်လက်ကျက်ကြီးစွာနဲ့ပေါ့လေဒီနေ့မြတ်စွာဘုရားဟောထားတဲ့ဒေသနာကိုတစ်ဆင့်အဲကံပါတယ်ဓမ္မလက်ဆောင်တွေပေးပါတယ်ကုကြီးပါတယ်ဒါလောက်ပါပဲဒီနေ့